ယောဂီများရဲ့တရားထုတ်တဲ့ရေးကိုရှေ့ရှုပြီးတော့သံသင်ညပပဆိုတဲ့သံသင်ပိုင်းကိုဘုန်းကြီးအခုကြားပေးနေပါသံသင်ညဆိုတာကသံသတပုပတပုသင်ညတပုသံသံဆိုတာကမှန်စွာ ပါပြန်အဖြစ်စေညာသိမှုမှန်စွာအပြန်အဖြစ်သိမှုထိုင်ရင်လည်းပဲသိနေရမယ်ရရင်လည်းပဲသိနေရမယ်တွားရင်လည်းပဲမလုပ်နေရမယ်သိနေရမယ်ဂုံသိနေရမယ်ကိုင်းရင်ဆရင်ရောသိနေရမှာ လှည့်ရင်ကြောင်းရင်ရောသိနေရမှာကြီးတယ်အကုန်လုံးမသိရမှာရှိသေးလားမရှိဘူးအဲလိုအကုန်လုံးပုံမှာသိနေပြီဆိုရင်မိမိစိတ်လေးဟာဒီကိုရှုမှတ်တဲ့အာယုံပုံမှာပဲကိုစိတ်လေးကျစားတခြားတစ်ပါးမကျစားတော့ဘူးမြတ်စွာဘုရားကယောဂီတို့ တရားအားထုတ်နေတဲ့ယောဂီများရဲ့စိတ်စစ္စားရနေပင်အာယုံဟာအပိုင်စားပေးထားတာကတတိပဌာန်၄ပါးပဲ။ပါ၄ပါးလေ။ဒီတတိပဌာန်၄ပါးကာယ ानु ပတနာဝေဒနာ ानु ပတနာစိတ် ानु ပတနာဓမ္မ ानु ပတနာဆိုရယ်ဒီတတိပဌာန်၄ပါးဒီတတိပဌာန်အာယုံပေါ်မှာပဲကိုယ်မူရာပေါ်မှာပဲမိမိစိတ်လေးစစ္စားနေရ ခံစားမှုဝေဒနာလေးပုံမှာပဲမိမိစိတ်ကြီးကျစားနေရစိတ်အာယုံလေးပုံမှာပဲမိမိစိတ်ကြီးကျစားနေရသဘောအာယုံလေးပုံမှာပဲမိမိစိတ်ကြီးကျစားနေရကိုရှုမှတ်နေတဲ့အာယုံပေါ်မှာမိမိစိတ်လေးကျစားနေပြီဆိုရင်အာတမဇင်ဖြစ်တာလေကောသရတမဇင်ဖြစ်ပြီ အဲဒီဂေါတရတံပစဉ်ဖြစ်ပြီးမိမိစိတ်ရင်းဟာမိမိရှုမှတ်နေတဲ့တရားအာယုန်နဲ့တည်းမှာပဲစိတ်စားနေပြီဆိုရင်လည်းအမှန်တိုင်းမတွေးမဝေသိရဲ့အတံမောဟတံပစဉ်အတံပစဉ်လေအေးတကယ်ကိုယုံနဲ့ဖြစ်ဖြစ်အနိစ္စဒုက္ခအနတ္တသဘောကိုသိတယ်အတ္တမောဟတံပစဉ်တကယ်ဝိပဿနာဉာဏ်တကယ်ဖြစ်တယ် အဲ့ဒီကျမ်းမှာဝိပဿနာဉာဏ်ကြီးတကယ်ဖြစ်တာအဲ့ဒီလိုဝိပဿနာဉာဏ်ကြီးစစ်စစ်မှန်မှန်ဖြစ်နိုင်ဖို့အတွက်ဘုန်းကြီးတို့ယောဂီများအခုဒီတမဇင်ပိုင်းဖြစ်တယ်အသေးစိတ်ထွေထွေအမူအရာအာယုံလေးတွေကိုမရှုရဘူးလားရှုရမှာအဲ့ဒီလိုအသေးစိတ်အာယုံလေးတွေကိုရှုတဲ့အခါမှာလည်း ရှုတိုင်းရှုတိုင်းဟာပေါ်ရန်လေးကိုဆက်ပြီးရှုရမှာမဟုတ်ဘူးစိစိသက်သက်ရှုရဘယ်လိုရှုရမှာစိစိသက်သက်ရှုရမယ်ရှုတဲ့အခါမှာကြည်ကြည်လားစိတ်စိတ်လားစိတ်စိတ်လို့ရှုရမယ်ရှုမြန်တော့လည်းတမန်ကရှံကလားစွစွစိတ်ဆိုင်လားစွစွစိတ်ဆိုင်လေးရှုအဲ့ဒီစံသုံးလုံးကိုဆောင်းတရားဉာဏ်ဆုံးတိုးတက်စိစိသက်သက် စိတ်စိတ်စွစွဆက်ဆက်ဒါရှူတိုင်းရှူတိုင်းဟာသမန်ကဆံကအပေါ်ယံလေးကိုအမှတ်ပြရုံနဲ့ရှူရမှာမဟုတ်ဘူးဒေချာစွစွဆက်ဆက်ရှူမှရင်ထူးခြားတဲ့သဘောအမှန်လေးမသိနိုင်ဘူးလားအေးသဘောအမှန်လေးသိနိုင်ဒါကြောင့်ဒီနေ့ကဘုန်းကြီးတို့ယောဂီများကိုဒီဘောဓရသမဇင်အရာမှာဘောဓရသမဇင်ဖြစ်အောင် ရှုမှတ်အားထုတ်ပုံလေးအဘိကံတိပဋိကံတိသမဇာနာကာယဟောတိအလောကိတေဝိလောကိတေသမဇာနာကာရီဟောတိသမေဇိတေပတာရီတေသမဇာနာကာရီဟောတိသံဃတိပတ္တစီပရဒါရဏိသမဇာနာကာရီဟောတိသီတေပိတေခာယိတေတာယိတေသမဇာနာကာရီဟောတိဘုဇာရံပန္တဝါသမိသမဇာနာကာရီဟောတိ ကတိချိတေနိသိင်ေသုတ်တေသာဝိတေဗန္တိတေဒုံနိပါဝေသမဇာနာကာရီဟောတိဒီဒေသနာတော်အရာရှုမှတ်ပုံလေးကိုဘုန်းကြီးတနေ့ကဟောခဲ့ပြီ။အဲဒီမှာရှေ့သွားရင်သွားတာနောက်ဆုံးရင်သုတ်တာဘေးကြည့်ရင်ကြည်တာရှိသေးတယ်ကြည်ရင်ကြည်တာကိုယ်ရင်ကိုယ်တာဆန်းရင်ဆန်းတာမိမိရဲ့ဒီမှာသင်္ကန်းခါဝေါ်ဘူယုစသည်ဖြင့် ကိုင်းနာတွေ့တာယုံနာယမ်းတာလည်းကတော့ထိုးတာကသာပြီးတော့တတိမလို့ကိုသပိလေးကိုင်းနာသပိကိုစီတာသပိတုတ်တာသပိလှမ်းတာစားတဲ့နေရာမှာတောက်တဲ့နေရာမှာခဲတဲ့နေရာမှာလျက်တဲ့နေရာမှာသွားတဲ့နေရာမှာရက်တဲ့နေရာမှာထိုင်တဲ့နေရာမှာအိပ်တဲ့နေရာမှာရှုမှတ်ပုံလေးကိုဘုန်းကြီးတို့ယောဂီများကဒီနေ့ကပြေဆုံးဒီမှာကောသရသံသင်ဖြစ်အောင် ကိုယ်စိတ်လေးဟာကိုယ်ကြည့်ရှုမှတ်နေတဲ့အာယုံပေါ်မှာပဲဒီအသေးစိတ်တွေ့တဲ့အာယုံလေးတွေပေါ်မှာသက်သာနေတယ်။နောက်ဆုံးမြတ်စွာဘုရားကဥစ္စာရပတ္တဝါကာမိကျင်ကြီးကျင်ငယ်စွမှုပြုရင်လေသံပဒါနာကာယီသိဉာဏ်နဲ့ပြုမိမိကျင်ကြီးကျင်ငယ်စွမှုပြုတဲ့အချိန်လေးတောင်မှတတိမလွတ်ရဘူးဆိုရင်အခြားအမှုရာတွေမှာတတိလွတ်ရမှရှိသေးလား။တုံးဝကုန်ရှိတော့ အမြဲတမ်းတတိလေးဆွမြတ်စွာကံပြီးရှုမှတ်နေဖို့ပါပဲအဲဒီဘောဓရသံပစဉ်တရားမှာအထကတဆရာကပုဂ္ဂိုလ်၄မျိုးနဲ့ခွဲခြားထားတယ်ဘောဓရသံပစဉ်တရားမှာပုဂ္ဂိုလ်၄မျိုးနဲ့ခွဲခြားထားတယ်ဘုန်းကြီးတို့ဒီမှာမြတ်စွာဘုရားလက်ထက်ကတော့ဆုံးခံရွာကိုသွားဆုံးခံရွာကပြန်တယ်အဲဒီဆုံးခံရွာအသွားအပြန်

ပြန်မှတ်မဆောင်တဲ့ပုဂ္ဂိုလ်ဆွမ်းကံရောအကျွမ်းဘယ်ကိုကျွမ်းတာလဲဆွမ်းကံရောကျွမ်းအခုဘုန်းကြီးတို့ယောဂီများမှာတော့ဆွမ်းကံရောကျွမ်းတရားလူသေးလားအဲ့ဒီတော့ဆွမ်းစားကြောင်းကျွမ်းဘယ်ကိုကျွမ်းတာလဲဒီဆွမ်းစားကြောင်းကျွမ်းတဲ့အခါမှာအသွားမှအမှတ်ဆောင်ပြီးတော့အပြန်မှအမှတ်မဆောင်တဲ့ပုဂ္ဂိုလ်မျိုးအသွားမှအမှတ်မဆောင်မှုအပြန်မှတ်ဆောင်တဲ့ပုဂ္ဂိုလ်မျိုး အသွမ်းရောအပြန်ရောမှတ်မဆောင်တဲ့ပုဂ္ဂိုလ်မျိုးအသွမ်းရောပြန်ရောမှတ်ဆောင်တဲ့ပုဂ္ဂိုလ်၄မျိုးဘယ်နှမျိုးလဲ၄မျိုးမှာနံပါတ်၁ကအသွမ်းမှာအမှတ်ဆောင်ပြီးတော့အပြန်မှာမှတ်ဆောင်တဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်ဟာတစ်နေ့လုံးဒီဝတ္တစင်္ဂမေနနိတိသာယအဝရဏိယေဟိဓမ္မိစိတ်ကံပရိသောဣတိ ဒီဝတ္တတနိပါလုံးသင်္ကမေနာသင်္ကြံလျှောက်၍ရှုမှခြင်းဖြင့်၎င်းနေသစ္စာယထိုင်၍ရှုမှခြင်းဖြင့်၎င်းအဝရဏိယေဒီဓမ္မေဤကာမေသတ္တနိဝရဏစတဲ့အကုသိုလ်တရားဆိုပြီးမှဝိဝေစေဝခေစိတ်စေဝေဒါလင်စိတ်ဓာမိမိစိတ်ကိုပရိသောဟိတိတံရှင်းစင်ကြစေ၏ မိမိရဲ့စိတ်ထဲမှာကာမိသန္တာပြပါဒဆိုတဲ့နိဗ္ဗာန်တရားတွေမဝင်နိုင်အောင်တနေ့လုံးနဲ့နာနေ6နာရီကနေည6နာရီတန်အောင်စင်းကြံလျှောက်ပြီးရှင်မဘယ်လိုရှင်မရမလဲစင်းကြံလျှောက်ပြီးရှင်မတယ်ဆိုတော့ခုဘုန်းကြီးတို့ယောဂီများရှင်မတယ်လို့တွားရင်တွားရင်တွားရင်ရှင် ညာခြေခံရင်ညာလန်းတယ်ပင်လန်းတယ်ရှုဒီတဲ့ပို့ပြီးတော့အမှန်ကလေးစိတ်ကြီးမှတ်မယ်ဆိုရင်ကြွားတယ်ချားတယ်ဒီတဲ့ပို့ပြီးတော့စိတ်ငယ်ဆိုရင်ကြွားတယ်လန်းတယ်ချားတယ်ဒီနဲ့ပို့ပြီးတော့မိမိစိတ်စိတ်ကြီးမှတ်ပြီးဆိုပါရင်ကြွခြင်းနဲ့ကြွတယ်လမ်းခြင်းနဲ့လမ်းနဲ့ချခြင်းနဲ့ချတယ်ဒီလိုရှိအဲဒီဈဉ္ညာလျှောက်လို့ရှုမှတ်လို့မိမိပြင်မှန်းလာပြီဆိုရင်နိပ္ပဇာယ ထိုင်ပြီးလို့ရှိမှအခုကအတုကလို့ထိုင်ပြီးရှိမှတဲ့အခါကျတော့အောက်ပိုင်းခန္ဓာကိုယ်ခွေပေါ်ပိုင်းခန္ဓာကိုယ်လေးကောင်းရောက်ထားပြီးတော့မိမိခန္ဓာမှာသင်ရှားပေါ်လာတဲ့အာယုံကိုရှိမှတာအဲဒီလိုရှိမှတဲ့အခါမှာကာမိတ္တန္တပြပါဒစတဲ့နိဗ္ဗာန်တရားတွေမဝင်အောင်မို့အာယုံမစိတ်လေးမိနေပြီဆိုရင်မိမိရှိမှတ်တဲ့အာယုံလေးပေါ်မှာရှုစိတ်ကလေးဆွေးမြဲစွာကတ်တည်နေပြီဆိုရင် ကမေသနာပြပါဒစတဲ့နိဗ္ဗာန်တရားတွေဝင်ခွင့်ရသေးလားမရနိုင်တော့ဒါကြောင့်မို့ထိုင်ပြီးရှုမှတ်တဲ့ဓမ္မလေးကိုကိုရှုမှတ်ရမယ့်အာယုံပေါ်မှာရှုစိတ်ကလေးကျွမ်းကျွမ်းမြဲမြဲကတ်တည်နေအောင်အာယုံနဲ့စားပြီးရှုမှတ်ထိုင်ရှုမှတ်လို့ပင်ပန်းလာပြီမထိုင်နိုင်တော့ဘူးဆိုရင်ပြန်ထားဆင်းရဲကြောင်းပြီးရှုမှတ်တနေ့လုံးဟာအဲ့ဒီလိုထိုင်ဣရိယာပုံနဲ့ရှုမှတ်၊ဉာဏ်ဣရိယာပုံနဲ့ရှုမှတ် ။ဒီညာဆောက်လို့ပင်မလာရဲ့ထိုင်ဣရိယာပုနဲ့ရှုမှတ်ထိုင်လို့ပင်မလာရဲ့ပညာဣရိယာပုနဲ့ရှုမှတ်အဲဒီလိုတနေ့လုံးမနေ့6နာရီကနေည6နာရီတိုင်အောင်နဲ့ဆက်မပြတ်အဲဒီလိုမပြတ်မလားနိဗ္ဗာန်တရားတွေမဝင်အောင်ရှုမှတ်နေပါခုဘုန်းကြီးတို့ယောဂီများရောဒီနေ့တရားရိပ်ကမနေ့ကနေပြီးတော့ညအိယာဝင်ကြည့်အောင်နားကြည့်များရှိသေးရလား မရှိဘူးအချိန်နဲ့တပြေးညီဘာလုပ်နေရလဲရှုနေရတယ်အခုဒီမှာမြတ်စွာဘုရားကလည်းဒီမှာတနေ့လုံးအဲ့ဒီလိုရှုနေပါနားကြည့်မပေးဘူးအဲ့တော့ဘယ်အချိန်မှနားရမှာလဲဆိုတော့ညပိုင်းအချိန်ညကူလေးပဲဘုန်းကြီးတို့ယောဂီများဩတနေ့လုံးအားထုတ်နေရတာည7နာရီ9နာရီတော့ငါစောစောအိမ်နဲ့နားမယ်ဒီလိုမဟုတ်ညမှာအချိန်3ပိုင်းပိုင်းလိုက်ပါဦးဘယ်နှပိုင်းလဲ သုံးပိုင်းပိုင်းတာတဲ့ညာညင်ဥရာအချိန်ညင်လေရာအချိန်မိုးတောင်ရာအချိန်လို့သုံးပိုင်းပိုင်းတယ်။အဲဒီသုံးပိုင်းပိုင်းပြီးတော့ညင်ဥရာအချိန်မှာလည်းပဲဒီနေခင်းကားကဲ့သို့ရှိမှနေပါ။တတိယပထမယမစင်္ဂမေနနိသစ္စာယအာဝရဏိယေဟိဓမ္မေစိတ်တံပရိသောရိတိရတ္တိယညေပထမယမညင်ဥရာအချိန်ကာလ၌ သင်္ကမေနဈဉံရှောက်၍ရှုမှခြင်းဖြင့်၎င်းနိတိဇာယထိုင်၍ရှုမှခြင်းဖြင့်၎င်းအာဝရဏိယေဤဓမ္မိကမ္မေသတ္တနိဝရဏစတဲ့အကုသိုလ်တရားစုတွေမှာဝိဝေစီဝံပြင်းစိတ်စေ၍တာလျင်စိတ်ဓာမိပြီးစိတ်ကိုပရိသောတိတည်ဆန်းခြင်းစင်ကြယ်စေ။ဉာဏ်ဥယျာအချိန်ကာလမှာလည်းညနေ6နာရီကနေပြီးည10နာရီတိုင်အောင်ဉာဏ်ဥယျာ ဇေနာယီကနေပြီးတော့ဟိုဘက်နှစ်နာရီတောင်ညင်လျံနှစ်နာရီကနေပြီးတော့6နာရီနှစ်နဲ့6နာရီတောင်မိုးတော့ရန်ညင်ပနေရနဲ့3ရန်အဲတော့3ရန်ဆိုတော့ညနေ6နာရီကနေပြီးည7နာရီ7နာရီတောင်ယောဂီပုဂ္ဂိုလ်ဟာသင်္ကမေနာဉာဏ်ရှောင်ပြီးတော့တတိကပြီးတော့နိဗ္ဗာန်တရားကြီးမဝင်အောင်ရှုမှတ်နေ ဒီပန္တိကိုကြည့်လိုက်ရင်ဈဉ္ညာနဲ့ထိုင်ဣရိယာပုနဲ့ဘယ်ဟာကအကျင့်လဲသင်္ကမေနနိတိသာယသင်္ကမေနဈဉ္ညာလျှောက်ရရှုမှချင်းဖြင့်၎င်းနိတိသာယထိုင်ရရှုမှချင်းဖြင့်၎င်းဈဉ္ညာလျှောက်ပြီးတော့ပထမရှုမှဈဉ္ညာလျှောက်လို့ပြန်မလာပြီးညောင်းကြလာပြီးဆိုရင်အဲ့ဒီမှာထိုင်ပြီးတော့ရှုမှ ထိုင်လို့ပင်မညောင်းညလာပြီဆိုရင်အဲ့ဒီမှာဈဉာလျှောက်ပြီးတော့ရှုမှန်ဘယ်ချိန်လဲဆိုရင်ညင်ဦးရအချိန်နဲ့6နာရီကနေ10နာရီ17နာရီတိုင်အောင်နေရင်းကားခဲ့တယ်မရှုမှတ်ဘဲနေရင်နိဗ္ဗာန်တရားတွေဝင်နေမယ်ကာမေသနာယပါဏာဒိနာမိတာဥကိစ္စကုပုဇဝိဇိကိစ္စတခြားတခြားလောဘဒေါသစတဲ့ကိလေသာတွေဝင်နေအောင်ရှုမှတ်နေလို့အာယုမစိတ်တွေမိပြီဆိုရင်ကတော့ဒီကိလေသာတွေရောဝင်ဝင်ရသေးသလား လုံးဝကိုမဝင်ရတော့အဲ့တော့စိတ်ကြီးမြင်သွားနေမလားစင်ကြယ်နေမလားဒါလို့စိတ်ကြီးစင်ကြယ်နေအောင်မြင်မှုရအချိန်မှလေးပဲတတိဥသိတဲ့စိတ်လေးနဲ့ရှိမှနေပါအဲလိုည10နာရီ17နာရီရောက်ပြီဆိုရင်ညနေရအချိန်နဲ့ဒီအချိန်မှတော့ယောဂီပုဂ္ဂိုလ်မှလျောင်းတဲ့နားနေမှုပြုပါတော့တယ်။တတိယမေသိမယမဒိဋ္ဌိနေနာပတိနာသီဟသေယကတိတိ ပါရိပါဒံဣဇာဂာယကတောတမ္ပကံသောဥဒ္ဒနာပညာမနတိကရိတဝါကျမ်းဂန်များအဲ့လိုဖွင့်ကြတယ်မြင့်နေရအချိန်ကတော့ယောဂီပုဂ္ဂိုလ်ရဲ့လျှောင်းစင်နားနေရမယ်ချင်းအဲ့ဒီညစင်နာရီကနေပြီးတော့နားမယ်ဆိုရင်နားနဲ့နှစ်နာရီနှစ်နာရီကျော်ကျော်တကယ်လို့7နာရီမှနားမယ်ဆိုရင်နားနဲ့3နာရီချိန်တန်အောင်3နာရီကျော်ကျော် အဲဒီနောက်ရှင်လေးကိုလျောင်းဆက်နားနေမှုပြုပါလျောင်းဆက်နားနေမှုပြုတဲ့အခါမှာလည်းပဲဩမနက်ကတနေ့လုံးနေရမြင်ဝိရအချိန်မှလည်းပဲငါရှုမှတ်နေတာကဲဒီချိန်တော့သင်္ကာတော့သိချလက်ချနားတော့မယ်ဆိုပြီးအိယာဘုံဘုံဆိုပန်လာတဲ့အထုတ်ပြစ်ချပြီးဖလျားမောက်ပြရမှာမဟုတ်ဘူးအဲဒီမှာတခါတဲ့သတော်သံပဇာနောဥထာနာပညာမနတိကရိတဝါ သတောအမှန်ရပြီးဖြစ်၍သမ္ပဇံလုံးမှန်စွာအပြားအပြီးဖြစ်ပြီးဖြစ်၍ဘုဒ္ဓနာပညာနန်းတဲ့သောသောထမည်ဆိုတဲ့အမှတ်ပညာကိုမနတိကရိတဝါနှလုံးသွင်း၍မနေ့ကလင်းမထပါလားသောသောထမနေ့ကတခါတဟိုကအချက်ပေးအုံမောင်းမခောက်ခင်ငါလို့အောင်သောသောထမယ်လို့အဲဒီလိုစိတ်ထဲမှာနှလုံးသွင်းပြီးတော့သတောသမ္ပဇံတော့ မှတတိလေးနဲ့တကိနိနာပတိနာတေယတေယကပိပိရှင်သေးမြင်ညာပြီးသလိုလက်ရနံတော်စောင့်ကြည့်ရမှာယောဂီရဲ့ဖြစ်ရမယ့်ပုံဟာလက်ရနံတော်စောင့်ဆိုတော့ဘယ်စောင့်ရမှာလားညာစောင့်ရမှာဒီညာပဲစောင့်ရမှာအဲဒီမှာညာဘက်ကိုစောင့်ပြီးသလိုသံသဇာနောဥဒ္ဒနာတင်ညာမရတိပရိဒဝံအမတ္တိလေးနဲ့ မိမိသိနေတဲ့ပုံစံလေးကိုလည်းကိုယ့်အကိုသတိထားပြီးတော့လက်ကလေးဘယ်လိုထားလဲကောင်းဘယ်လိုထားလဲစသည်ခြေတော်လေးကလည်းပဲပါတိပါဒံသစ္စာကြရာအဲဒီမှာပါတိပါဒံသစ္စာကြရာညာခြေပေါ်မှာဘယ်ခြေလေးအနည်းငယ်ပုံထားခြေတော်နှစ်ခုထပ်ထားတာခြေတော်နှစ်ခုထပ်ထားရင်ဒူးနှစ်ခုဖြည့်ရင်ပဲခြေမျက်စိနှစ်ခုဖြည့်ရင်ဝေဒနာမပေါ်ဘူးလားသိလို့ရပါဘူးမလား မြတ်စွာဘုရားကလည်းခြေစမ်းမှာသူသားသမီးတွေကိုစိတ်ပုံလေးရစတင်ပေးတာတကယ်မိဘများအတိုင်းမိဘအတိုင်းတို့ဟီတို့ကစိတ်ပုံလေးကစပြီးဒီလိုအိတ်ရောဒီလိုအိတ်ရင်ဒီလိုဝေဒနာတွေတက်နေမယ်ဒီလိုလေးအိတ်ဒီလိုမှတတိလေးနဲ့အိတ်အနာနဲ့တိတိကျကျသင်ပေးလိုက်တယ်အဲဒီလိုယောဂီပုဂ္ဂိုလ်ဟာဒီခါနဲ့လက်ရနံဆောင်စောင့်ပြီးတော့အမတ်တတိရဲ့အိပ်ပါတဲ့နာနဲ့သုံးသောထားတယ်ဆိုတဲ့အမတ်တင်ရလေး အဲဒီလိုအမှတ်ပညာလေးနဲ့အိပ်ပြီးနာနဲ့စောစောနှစ်နာရီခွဲသုံးနာရီနိုးရောရဟိုကအုံမောင်းချက်ပြီးအုံမောင်းမခောက်ခင်ကိုပဲတခါလေကြိုးပြီးနိုးနေတယ်တတိလေးထားပြီးပြီးတဲ့အခါကျနိုးနေတယ်အဲဒီမှာမိမိလည်းနိုးမကြမီမှာပဲတခါလေအုံမောင်းခောက်ဟောချက်ပြီးအုံမောင်းခောက်ပြီးအဲဒီမှာထားအဲဒီလိုနာနဲ့စောစောထားပြီးတော့ဘာလို့ကမှလဲဆိုတော့ဒါဒီယံပစ္စည်းမှာယမန် ပိစုဒာယသင်္ကမေနနိသစ္ဆာယအဝရဏိယေဟိဓမ္မေဟိစိတ်ကပရိသောရိတိနာနဲ့စောစောထပြီးတော့လည်းပဲတဲ့ပြုပွေကိစ္စတွေပြုပြီးတာနဲ့တစ်တိုင်းတည်းတည်းဈဉ္ညာကြောင့်ပြီးတော့ရှိမှထိုင်ပြီးတော့ရှိမှဒီဝရဏတရားတွေမဝင်အောင်အဲတော့ဒီမှာဒီမြတ်စွာဘုရားဟောထားတာလေးကိုကြည့်လိုက်ရင်အားဖြင့်ဒီနေ့မှာဘုန်းကြီးတို့နာရီပေါင်းဘယ်လောက်ရှိတာလဲ 24နာရီမှာဆိုရင်ဘုန်းကြီးတို့ကြည့်လိုက်နေ့က7နာရီကုန်သွားပြီရှင်မနေတာည7နာရီကို3ပိုင်းပိုင်းတဲ့ခါကျတော့4နာရီ4နာရီ4နာရီ3ပိုင်းပိုင်းလိုက်တော့ကဲဘုန်းကြီးတို့ယောဂီများနားရမယ့်အချိန်ဟာဘယ်နှနာရီပေးတာလဲ4နာရီပဲဒါယောဂီတို့ရဲ့လျောင်းတဲ့နားနေရမယ့်အချိန်ဒီသင်ဟာယောဂီမှာအေးအေးဆေးဆေးနားယူရမယ့်အချိန်ဒါတောင်အမှတ်တမဲ့မဟုတ်ဘူးအမှတ်ကလေးနဲ့ရှုမှတ်မှုလေးနဲ့ အဲ့ဒီလိုလျောက်တဲ့နားနေကိုပြုအဲ့ဒီကနေနားနဲ့သုံးတော်ထားသာပြီးပြုဝေကိစ္စပြုပြီးတာနဲ့ဒီတိုင်းနဲ့ရှုမှန်းအဲ့ဒီလိုနိဝရဏတရားတွေမဝင်အောင်ဒီတနေ့မှာ24နာရီရှိတဲ့အချိန်မှာ4နာရီချန်ချန်တဲ့နာရီ20ကိုရှုမှတ်မှုပဲတဲ့ယောဂီပုဂ္ဂိုလ်ဟာတတိကံပြီးတော့ရှုမှတ်နေပါတဲ့အဲ့လိုရှုမှတ်ပြီးတဲ့အခါကလည်းကြတော့ဆုံးခံမသွားခင်ဘုန်းကြီးတို့ယောဂီများဘာလို့ရပါလဲ မိမိတို့ဒီမှာဘောဓိယင်္ဂနာစိတ်ယင်္ဂနာဆိုရယ်ဝုပ္ပလိကျွာဘောဓိယင်္ဂနာဆိုတာဘောဓိယင်ပြမှာလည်းသိနေရတယ်။ပန်းရည်ချမ်းစီမီဆိုတာကဘောဓိစိတ်ယင်္ဂနာစိတ်ယင်ပြင်စိတ်တို့ရှိရင်စိတ်ယင်ပြင်မှာလည်းသိနေရတယ်။ပန်းရည်ချမ်းစီမီဆိုတာဘုန်းကြီးတို့မြန်မာနိုင်ငံမှာတော့ဘောဓိပင် တခါနဲ့အယိုသေးပြုတာကတော့ကဆုံသားကြီးကြီးတရက်တင်အောင်နေတာဘုရားမြန်မာနိုင်ငံမှာသီရိလင်္ကာနိုင်ငံမှာကတော့ဘုန်းကြီးတို့နေစဉ်ပဲဘုန်းကြီးတို့အခုဒီမြန်မာနိုင်ငံမှာဆိုရွှေဘုံဘုရားကြီးနေရောညရောလူမစဲတခါနဲ့ပန်းရည်ချမ်းစီမီနဲ့သွားပြီးပူဇော်နေကြတယ်အဲ့ဒီလိုပဲဘုန်းကြီးတို့သီရိလင်္ကာနိုင်ငံမှာဘောရီတယ်လူမစဲဘူး ပန်းရည်ကြစီပြီးနဲ့အဲတန်းလူတန်းနေကြတာဒီမှာမြတ်စွာဘုရားကလည်းမနဲ့နာနဲ့စောစောဆုံးကမတော်ခင်ဒီမှာဗောဓိယင်္ဂနာသီတိယင်္ဂနာအဲဒီလိုရှင်းဖို့ကိုပြုပြီးတော့တဲ့မိမိကျွမ်းနိုင်တဲ့အကမ္မထံလေးမလွတ်စေပဲနဲ့အဲဒီမှာဆုံးကကျွမ်းဘုရားအားထုတ်မယ်ဆိုရင်လည်းတရားအမတုတ်ခင်လေးမှာမနဲ့စောစောဒီဝုတ်ကလေးပြုရင်ကောင်းတယ် ၄နာရီဆိုရင်ပေါ်ရင်းရင်းကလေးပြည်လေးလေးမိမိပန်းရည်ချစင်ပြီးနေတဲ့နိုင်ငံနာလူတဲ့လူတန်းပြီးတော့စိတ်တွေညင်သွားသွားလားကြည်လင်သွားလားအဲ့လိုစိတ်တွေကြည်လင်နေတဲ့အချိန်မှာကုတရားအထုလိုက်ရင်သမာဓိနှင်းနေရမှာမြန်မြန်ရမှာမြန်မြန်ရအဲ့လိုပေါ်ရင်းရင်းစိတ်တွေရင်းချင်းအဲ့ဒီကြောင့်ကိုယ်ကိုပြုတ်လာတယ်ခုဒီမှာနေနေဒီမှာဗောဓိယင်္ဂနာစေတီယင်္ဂနာကျင့်ဝတ်ကလေးပြုပြီးတော့ကမ္မထာမလွတ်သေးတဲ့ဆွမ်းခံကြွား အဲဒီမှာကမ္မထာမလွတ်စေဘဲနဲ့အမတ်တိနဲ့ဆုံးကံကြွားတယ်အဲလိုဆုံးကံပြီးတော့ဆုံးကံအပြန်ကြတော့တောကြောင့်ဆိုရင်လည်းလူတွေတပါးနဲ့မဟုတ်ဘူးတောကြောင့်ကြီးတောကြောင့်ကြီးရှိတွာကြောင့်ကြီးရှိအဲဒီမှာသုံးတန်ရွာထဲမှာကိုယ်ကဝင်သွားပြီးဆုံးခံတော့ခန္ဒီရွာကြောင့်ကိုရင်သားမင်းကြီးတွေ့အပြန်ကြတော့အဲ့ဒီကိုရင်သားမင်းကြီးကစကားပြောတော့သူတို့ကဟိုမင်းကြီးနေပြီးတော့ ဒီကိုရင်တွေနဲ့အတူတူအပြန်ဆုံးတာပြန်ပြီးကြဆုံလာတဲ့အခါကျတော့ဟိုမေးဒီမေးမေးဟိုပြောဒီပြောပြောတော့ကိုကလည်းသူတို့မေးတာလေးဖြေရပြောရတော့အမှန်ပါသေးရလားကဲဒါကြောင့်အသွားမှာကအမှတ်ဆောင်ပြီးတော့အပြန်မှာအမှတ်မဆောင်တဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်မျိုးဘုန်းကြီးတို့ခုယောဂီများကြတော့ဆုံးခံသွားတာမဟုတ်တော့ဆုံးခံတယ်အသွားမှာတော့ဒီကိုအချင်းညိုကံ ဟောဆွမ်းတကဆွမ်းမကုသိုလ်တွေတိုးပွားပါစေတော့မှတ်ကလေးနဲ့သွားအမှန်နဲ့သွားပြီးဆွမ်းစားဆွပုံပေးအမှန်နဲ့ပုံပေးပြီးတော့ပြန်ဆင်းလာတော့ဆွမ်းကတော့ဝါပြီးဘယ်သူမှလည်းဘယ်လိုမလိုက်ချင်တော့ဆွမ်းကလည်းသိတယ်ဘယ်သူမှလည်းဘယ်လိုမလိုက်ချင်တော့ဘာမှမပါဘူးကြည်ကြည်ကြည်နဲ့ တခါဆောင်းရောက်ဘဝဆင်းလာသွားပြီးအိမ်ကိုသွားပြီးပုံလေးဆက်လိုက်အောင်မှဘသူနေကောင်းလားဘဝနေကောင်းလားကလေးရောနေကောင်းလားခေါ်ခဲ့ပါအောင်ညနေကြလို့ပြီးနိဝရဏတွေခေါ်ကုန်ပြီနိဝရဏတွေခေါ်ကုန်ပြီသူတို့ကတခါလဲမှားကုန်ပြီအကုန်လုံးဖြစ်နေတယ်ဒီမှာအပွားမှာအမှတ်ဆောင်ပြီးတော့အပြန်မမမဆောင်တဲ့ပုဂ္ဂိုလ်ဘုန်းကြီးတို့ယောဂီများကြတော့ဒီအတိုင်းပဲဟိုသွားမှာစောစောကပြောတဲ့အတိုင်းအပြန်ကြတော့လည်းပြောတဲ့အတိုင်းဒီတိုင်းပဲ နောက်ဒုတိယကအပွားမှာတော့အမှတ်မဆောင်အပြန်မှာအမှတ်ဆောင်တဲ့ပုဂ္ဂိုလ်အသွားမှာအမှတ်မဆောင်တဲ့ပုဂ္ဂိုလ်ဆိုတာဘုန်းကြီးတို့ဒီမနေ့ပထမပုဂ္ဂိုလ်မျိုးသားတိုင်းပဲတစ်နေ့လုံးပညာလျှောက်ပြီးရှုမှတ်ထိုင်ပြီးရှုမှတ်နိဝရဏတရားတွေမဝင်အောင်ကိလေသာတွေမဝင်အောင်အကုသိုလ်တွေမဝင်အောင်နောက်ညာဝိညာဉ်ချိန်မှလည်းဒီလိုရှုမှတ်ညဉ့်လျာချိန်မှနာမိုးတောင်ရချိန်မှနာနဲ့သုံးသောထရှုမှတ် ဘောရိယေကနာသေရိယေကနာကျင့်ဝတ်ကလေးတွေပြုပြုပြီးပြီဆိုတဲ့ကတ္တနာကြတော့မနဲ့စောစောဒီပုဂ္ဂိုလ်ကြတော့ဆုံးခံပေါ်တဲ့ကကမ္မထာမှမပါတော့ဒါကြောင့်မှမပါနိုင်တာလေဆိုရင်ပစ္စကဝမ်းကြီးတောက်လာပစ္စကဝမ်းကြီးတောက်လာပြီဆိုတဲ့အခါကျတော့ဝမ်းနေတာဟောက်အစာရှိလို့လားမရှိလို့လားအစာမရှိတဲ့အခါကျတော့ဝမ်းကြီးတွေကလည်းခါလဲအောင်ပြီးတော့တရားမရှိမှနိုင်တော့ အဲဒီမှာမရှုမှတ်နိုင်တဲ့အခါကျတော့တခါအမှတ်လွတ်ပြီးဆုံးခံမှုသိမှုရောက်သွားအဲဒီမှာဆောင်းခံတဲ့အခါကျတော့မဟုတ်ကပထမဦးဆုံးဆွမ်းလောင်းထူလိုက်တယ်ဆွမ်းဖြစ်ဖြစ်ရာခုဖြစ်ဖြစ်လောင်းထူလိုက်တယ်အဲဒီလိုသလုံးတရားမှလောင်းထူလိုက်ပြီဆိုရင်အဲဒီလောင်းထူလိုက်တာလေးကိုတနေရာလေးမှာသင့်တော်တဲ့နေရာလေးမှာထိုင်တုံးလေးရှိရင်ဘယ်ထွန်းစားကြောင်းဆိုတာစောင့်နေတယ်ရှားမိတယ်အောင်တုံးလေးရှိရင်အဲဒီတုံးလေးပေါ်မှာထိုင် ထိုင်ပြီးတော့အဲ့ဒီမှာပါလာတဲ့သပိတ်တွေကယာကူလေးကိုဒီခါနဲ့သပိတ်ဆောင်ပြီးပေါက်။စာလေးဝင်သွားပြီဆိုတဲ့အခါကျတော့မှပါစကဝမ်းပြီးငြိမ်သွား။ပါစကဝမ်းပြီးငြိမ်သွားတဲ့အခါကျတော့ဝေဒနာတွေသက်သာသွားပျောက်ကင်းသွား။ဟုတ်ပါလား။အဲ့ဒီအခါကျတော့မှအမှတ်တတိလေးနဲ့စိတ်ပြီးသုံးခံကြွားပြန်လေးနဲ့အမှတ်လေးနဲ့ပြန်လာ။ဒါအသွားမှအမှတ်မဆောင်နိုင်ဘူး။ပြန်မှအမှတ်ဆောင်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ် ဘုဘုန်းကြီးတို့ယောဂီများကြတော့တခါလည်းမနေ့ကလည်းပဲဒါသာဟင်္ဂါဒါသာဟင်္ဂါဆိုတော့တခါလည်းဝမ်းမရချက်လိုက်တာထဲ့တာတခါလည်း9နာရီလောက်ကျသာနေပြီခောက်မှာလား9နာရီပဲ10နာရီခွဲတနာရီခွဲကြောင်ဆောင်အောင်ပါသာနေပြီနာရီပဲမော့ကြည့်မိတယ် ။နာရီပဲပြန်ပြန်ကြည့်။နာရီရဲ့ဆန္ဒကြီးကလည်းပဲကွဲနိုင်လေ။ကိုယ်စိတ်တဲ့ဆန္ဒကြီးကကွဲပြီးဒီကိုကိုเจ้าကနာရီကကိုဆောင်ကနာရီကဆန္ဒကြီးကွဲနေပြီ။ဆောင်းเจ้าကဥမောင်းကမခောက်သေး။မခောက်သေးတဲ့ကသောတခံနဲ့ကိုတော့မတော်သေးတာ။စိတ်ကချွေးကျင်ရတယ်တော့တွေးတော့တာ။သောကခံနဲ့ကိုတော့မတော်သေးတာလား။ဟိုဟာပဲသုံးချက်တာပဲမဖြစ်သေးလို့လားဘယ်လိုပါလိမ့်မလဲနာရီများမရှိကြတာလား ထားပြီဆိုတော့စိတ်ကကြည့်ဟိုရောက်ဟိုတင်ဒီတင်တောင်တင်မြောက်တင်ဆင်းလာစားနေအဲဒီမှာဆာတဲ့အချိန်ကျရင်အုံမောကလည်းခေါက်လိုက်ပါပြီဘုံမောင်လည်းခေါက်တော့သွားတဲ့အခါကိုကမြန်မြန်ဆုံးသွားကြောင်းကိုရောက်ရှင်နေရှိရကိုတော့အမှတ်ကစိတ်ရှိရကိုတော့အမှတ်ကစိတ်စိတ်ထဲမှာအဲဒီမှာကိုကလည်းဆုံးသွားကြောင်းကိုရောက်ရှင်အမှတ်ကစိတ် စိတ်ချမ်းသာမလားသိရမလားဗျာဒီတိုင်းနဲ့ဒါအဲ့ကြတော့အမှန်ပါနိုင်သေးရလားရှေ့ရကိုယ်တော်ကိုမြန်မြန်ပွင့်နေတဲ့စိတ်တွေဖြစ်နေတဲ့အတွက်ခြိလန်းနိုင်ခြိလန်းနိုင်အမှန်တတိရှိသေးရလားမရှိတော့လုံးဝကိုမှတ်လို့နေတာလို့ဘုရားကယောဂီတွေဆိုရင်လည်းရှေ့ရဆရာလေးတွေကလည်းနောက်ဆုံးကတွန်းလိုက်တယ်နောက်ကပုဂ္ဂိုလ်ရှေ့တခါလေရောင်ပြီးတော့အဲ့ဒါရှေ့ကိုတွန်းလိုက်ရင်ကတော့ဘုရားအဆင့်မှာသို့ရင်ရတယ်နော်ဒီဥစ္စာ အဲ့ဒါကြည့်ရမှာဘောမသိနေတဲ့ပုဂ္ဂိုလ်ခက်တယ်မယ်အဲ့ဒီမှာစားပြီးဆိုရင်မှမမှတ်နိုင်တော့အဲမရှိမှတ်နိုင်တော့စားတယ်စားတယ်လို့လည်းမမှတ်နိုင်တော့အဲ့လိုဖြစ်ပြီးတော့မှတ်သွားမှာမှတ်မပါဥပ္ပောရောက်တဲ့အခါကျတော့မှဆုံးလေပထမဆုံးလေနှစ်စုံသုံးစုံအားနေတာနဲ့မှတ်ကိုမမှတ်မိတော့နောက်မှဆုံးဝမ်းပိုက်ပြန်မှာစားလေးရောက်သွား နေတာထိုင်တာလေးရှိသွားပြီဆိုမှတတိလေးပြန်ရဆရာသမားကတတိလေးလေးတော့မှအဲ့ဒီကြမှာအမှန်နဲ့ဆန်းပထမတပကံကတော့သွားပြီခဏလေးနဲ့ရှောသွားပြီနောက်တပကံကျမှအမှတ်စိတ်ရတယ်အဲ့ဒီလိုနောက်အပြန်ကြတော့လေကိုယ့်အကိုအမှတ်စိတ်စိတ်ကြီးပြန်လာနိုင်တာဒါအသွားအမှတ်မဆောင်ဘူးအပြန်အမှတ်ဆောင်တဲ့ပုဂ္ဂိုလ်အသွားလည်းအမှတ်မဆောင်ဘူးအပြန်လည်းအမှတ်မဆောင်ဘူးဒီလိုပုဂ္ဂိုလ်မျိုးရောမရှိဘူးလားရှိတယ်နော် ဘုမယဟန်တော်တွေမှာလည်းဒီတိုင်းပဲအသွားနဲ့အမှမဆောင်တဲ့ပုဂ္ဂိုလ်၊ဉာဏ်နဲ့အမှမဆောင်တဲ့ပုဂ္ဂိုလ်၊ဉာဏ်ကြီးပေါ်ပေါ်တန်တန်လေးနေတဲ့ပုဂ္ဂိုလ်တွေဒါနဲ့ဆိုပြန်လက်တက်ကလည်းရှိတာ။ဘုန်းကြီးတို့အခုချိန်မှာလည်းယောဂီတွေမှာမရှိဘူးလားလဲ။ရှိတာပဲ။အေးတနည်းယောဂီတယောက်ဆိုရင်ဒီမှာမြို့သားယောဂီတယောက်သူကလည်းပဲတကယ်ပေါ့ပေါ်လည်းစစ်။ပေါ့ပေါ်စစ်ကြီးဆိုတော့ဒီကနေ့ဘယ်နေရာမှမပေါ့။ဘာပြောလို့မှလည်းပြောရင်လည်းပဲ ပြုလို့ပြောင်းတော့မယ်တခါလဲကြည့်နေတာဆိုတော့ဘာမှကိုပြောတာလည်းသိပုံမရတော်သေးတာကမင်းနဲ့ကလည်းထားမပြောကံကောင်းတော့ဒီကပြုလို့ပြည့်တဲ့နဲ့သွားနေတာအဲတောင်းရှိတဲ့ပုဂ္ဂိုလ်တွေဥစဉ်နေလေအဲ့ဒီပုဂ္ဂိုလ်ကိုသင်ပေးထားလို့ဆိုတော့သင်ပေးတော့သင်ပေးပါလေဒါပေမဲ့လို့ဘလို့မှမရအတော်မှလည်းပဲတခါလဲလက်ရမ်းပြီးတော့ဟိုကြည့်ကြည့်ကြည့်သွားတာသုံးစားတော့လည်းဟိုကြည့်ကြည့်ကြည့်တယ် အဲသောသားပြန်တော့လည်းဟုတ်ကြည့်ဒီဒီကြည့်ပြီးရှင်းပါတာပဲခါလည်းတော့တော့တယ်။အဲအဲ့လိုအမှန်မပါတဲ့ပုဂ္ဂိုလ်ကြီးလည်းအများကြီးအသွားလည်းမမဆောင်ပြန်လည်းမမဆောင်။ဒါတော့တရားတရားမရှိလို့လားဆိုတော့မဟုတ်ပါဘူး။ကောင်းကောင်းနားမလည်မမှတ်တာမရှိတတ်တော့။ရောက်တာပုဂ္ဂိုလ်အဲနေတာကလည်းပဲအခြားနိုင်ငံမှာနေတဲ့ပုဂ္ဂိုလ်ခဏတစ်ပြုတ်သားရင်းနဲ့မိမိတို့တရားလေးကိုတရားစကားလေးဝင်ပြီးအထုတ်ကြည့်အောင်မယ်ဆိုပြီးတော့ဝင်လာတဲ့ပုဂ္ဂိုလ်ကြီးဆိုတော့ဒီဟာ ဗမာလူလေးပဲကောင်းကောင်းကျွမ်းကျင်ကျင်နားမလည်တဲ့အခါကျတော့သင်လို့မရဘူးဖြစ်။နောက်အသွမ်းရောအပြန်ရောအမှတ်ဆောင်တဲ့ပုဂ္ဂိုလ်ရဲ့အသွမ်းမှလေးပဲအမှတ်ဆောင်တယ်။ဒီနေ့လုံးလေးပဲဒီဝတ္တစင်္ကမေနနိသစ္စာယ။ဒီနေ့လုံးလေးပဲရှုမှတ်နေတဲ့ဒီဝရဏတရားရှင်ပေါ်ရ။မြင်မှုရအချိန်မှလေးပဲနေကင်းကားတဲ့လိုရှုမှတ်နေတယ်။မျက်လျင်အချိန်မှလျောင်းတဲ့နားနေမှုပြုပြီးမိုးတောင်ရအချိန်မှလည်းစောစောထပြီးတော့ရှုမှတ်တယ် နော်ဘောရိယင်္ဂနာသေတိယင်္ဂနာကျင့်ဖို့ကိုလည်းကျင့်သုံးကံသွားတော့လေလေအသွားမှလေးပဲဖတ်သေးတယ်အပြန်မှလေးပဲရှုမှတ်မှုလေးနဲ့ရှုမှတ်မှုလေးပါမလို့အဲဒီလိုအသွားရောအပြန်ရောတတိကပ်ပြီးတော့ရှုမှတ်မှုလေးနဲ့သွားတဲ့ပုဂ္ဂိုလ်ကိုကတံပစ္စာကတိကကျင့်ဖို့ကိုကျင့်တဲ့ပုဂ္ဂိုလ်ကတံသွားမှု ပစ္စကတပြန်မှုတို့၌ဣကမပြတ်ဖြစ်သောအကျင့်တွားရောအပြန်ရောရှုမှတ်မှုတတိမလို့ရှုမှတ်နေတယ်ဆုံးခံသွားတဲ့နေရာမှာလည်းအမှမလို့ဘူးဆုံးခံပြန်တဲ့နေရာမှာလည်းအမှမလို့ဘူးခွင့်တို့ယောဂီများကြဆုံးစားကြွတဲ့နေရာမှာလည်းအမှမလို့ဘူးဆုံးစားကနေပြန်ကြွလာတော့လည်းအမှမလို့ဘူးအဲဒီလိုအမှမလို့ရှုမှတ်နေတဲ့ပုဂ္ဂိုလ်ကတ္တသစ္စာဂတိကရှင်မို့ကိုကျင့်တဲ့ပုဂ္ဂိုလ် ဘုန်းကြီးတို့ဒီဟိုကျွန်းမှာမြတ်စွာဘုရားသာသနာနောက်ပိုင်းဒီဟိုကျွန်းမှာအာလိန်တကဆိုတဲ့အကြောင်းအဲ့ဒီအာလိန်တကဆိုတဲ့အကြောင်းမှာမဟာဗုဒ္ဓဒေဝဆိုတဲ့မထေရကြီးကရင်သုံးပါအဲ့ဒီမဟာဗုဒ္ဓဒေဝမထေရကြီးဟာစွမ်းကံကြွတဲ့အခါမှာအသွားမှလည်းပဲရှုမှတ်မှုမလုပ်ဘူးလေအပြန်မှလည်းရှုမှတ်မှုမလုပ်ဘူးလေကိုကြီးတို့ဆုံးမကြွတယ် ဘုန်းကြီးတို့ဒီကိုဒီနိုင်ငံနိုင်ငံပေါ့ဟိုတုန်းကဒီကိုကျွန်းပေါ့ဒါနာတော်ကြီးထုံးကားခဲ့တာဒီမှာလောကမင်းကြီးရဲ့အားတော်မဟိန္ဒနဲ့သမီးတော်သင်္ကန်းကြတို့သာသနာပြုခဲ့တယ်အဲဒီမှာသာမဏေတော်ကြီးကြီးကျယ်ထုံလာခဲ့ပါအဲဒီမှာဆိုရင်ယနေ့အချိန်ရှိအောင်တောကြောင်းနေတောရကြောင်းနေရှိတယ်အဲဒီတောရကြောင်းနဲ့ရွာတွေနဲ့ကလန်းလန်းမလန်းမကန်းမှာဆွမ်းစားကြောင်းလေးတွေဆောက်ပြီးတာ အဲဒီမှာတောင်ပေါ်ကနေပြီးတော့တခါနဲ့တောကနေပြီးဆင်းလာဆုံးခံကြွဆုံးခံရွာကနေပြီးတော့ကိုเจ้าပြန်ရောက်သွားရမယ်ဆိုရင်အချိန်မမီတော့ဆုံးသားကြအဲဒီကြတော့လမ်းမှာပဲရောက်ရနေရာလေးမှာဆုံးသားကြောင်းပါဆုံးဝင်ပြီးပုံပြရတယ်ရသော်ဘုရားလက်ထက်ကတော့ရွာထဲမှာကိုပဲဆုံးသားလို့ရှိဆုံးသားကြောင်းလေးရှိရွာအပြင်မှာလည်းဆုံးသားကြောင်းလေးရှိတယ်သံဃာတော်လေး ရောက်တဲ့နေရာရောက်တဲ့နေရာမှာဆုံးပုံပေးနေအောင်ဆိုပြီးစဉ်းစားကြအောင်။အဲဒီဒီကိုကျွန်းမှာဘလောက်တရားတွေကြိုးစားကြတယ်သာသနာတော်ကြီးဘလောက်ထုံးကားတယ်ဆိုရင်အဲဒီမှာကျမ်းဂန်များမှာဘုန်းကြီးတို့မှတ်သားမိတာဆွမ်းစားကြောင်းနေမှာဒီနေရာလေးတော့ဖြင့်တရားမရသေးဘူးလို့လက်နဲ့ထောက်ပြကြရနေရာမရှိဘူးလေဆွမ်းစားတိုင်းစားတိုင်းအမှတ်တတိပါဒလားမပါဘူးလား ရှုမှတ်မှုနဲ့ဘုံပေးကြတဲ့အတွက်ကြောင့်ဘယ်နေရာမှတရားမရတဲ့နေရာမရှိဘူးလေ။သွန်သားကြောင့်လည်းနေရာကြီးကြံ့ပြန်မရှိဘူး။ဒီနေရာလေးကြံ့မှသေးတယ်လို့လက်ထောက်ပြပြန်မရှိဘူး။သောတာပန်ဖြစ်သွားတယ်၊သဂရာကံဖြစ်သွားတယ်၊အနာကံဖြစ်သွားတယ်၊ယဟနာဖြစ်သွားတယ်။ဆုံးပုံပေးရင်ဘာလို့ရင်လဲ။ဆုံးပုံပေးရင်လည်းတရားရ။ဒါမှမဟုတ်ဒီနေရာလေးလိုပါသေးတယ်ဒီနေရာမှာတရားမရသေးပါဘူးလို့ထောက်ပြပြန်နေရာတောင်မရှိဘူးလေ။အဲ့လောက်ပြအောင်။ တတိငြိမ်းကြအခုကြည့်မဟာဗုဒ္ဓဒီဝမတူကြီးဆုံးခံသွားတဲ့ခါမှလည်းတတိငြိမ်းစွမ်းကံပြန်တဲ့အချိန်မှလည်းတတိငြိမ်းဘလောက်ဖြစ်အောင်ဒီမတိကြီးကသူ့ရဲ့ကြောရကြောင်းလေးနဲ့ဆုံးခံရွာနဲ့အဝေးကြီးအဲ့ဒီမှာကိုတခါလဲအသွားပြန်တတိမလို့16နှစ်တိုင်တိုင်းတတိမလို့သွားရောပြန်အနှစ်20မြောက်ပါပဲကိလေသာအသောကုန်ခံပြီးယန္တာမချိတဲ့ကြီးဖြစ်တော်မူတယ် ဒါကတပစ္စာဂတိကခြင်းအသွမ်းရောအပြန်ရောအမှတ်ဆောင်နေတာဆုံးခံသွားတဲ့နေရာမှာလည်းအမှတ်မလို့ဘူးဆုံးခံပြန်တဲ့နေရာမှာလည်းမမှတ်ခုဘုန်းကြီးတို့ယောဂီများကဆွမ်းစားကြွတဲ့နေရာတွေမှာအမှတ်မလို့ဘူးဆွမ်းစားကြွတဲ့နေရာပြန်တဲ့နေရာမှာအမှတ်မလို့ဘူးအထူးအဖြစ်တော့ယောဂီများမိုးနဲ့နေနဲ့ခြေတွေကိုကြည့်ပြီးတော့တကယ်လို့မိုးနေရှိရင်တစ်ချက်မှတ်လေးတော့ပြန်မှတ်ကြတယ် ညာနန်းတယ်ဘယ်နန်းတယ်တတိမလို့ရဘူးတော့သိပြီးတော့သာသာကြွနေတဲ့အချိန်မှာသိပြီးတော့အမှတ်ကိုတင်းစိတ်ကိုမလို့သေးဘာကြောင့်လဲဆိုအများနဲ့ကြွရတယ်အပြန်ကြတော့ကိုအမှတ်ကိုသိချင်တာစိတ်စိတ်လေးမှတ်သွားအသွားမှာတော့ပြင်ပုံမှန်အမှတ်ကလေးနဲ့ပဲကြွတာတော့ဒီမှာသံဃာတော်များကလည်းယောဂီများလာမှယောဂီများစုံမှဆင်ញင်းပြီးမေတ္တာပွားပြီးတော့မှဖုံးပေးကြတာဖြစ်တော့ရဟန်းတော်များကမိမိတို့ကိုသိစောင့်နေရရင် အဆင်မပြေဘုရားတော်များပေါ်မှာမလေးစားရရောက်တဲ့အတ္တဝါဖြစ်ဒါကြောင့်ညီတို့ပုံမှန်အမှတ်ကလေးနဲ့တတိမြဲမြဲလေးရှုမှတ်ခဲ့ဖို့ပါဒီအပြန်ကြတော့ဆွမ်းဖုံးပြီးတဲ့အခါမှာအမှတ်စိတ်စိတ်မှတ်လို့ရတယ်ဘယ်လောက်ပဲစိတ်စိတ်စိတ်စိတ်လေးမှတ်စားလို့ရတယ်ဆွမ်းစားကနေပြန်သွားပြီဆိုရင်လည်းအမှတ်ဘယ်လောက်ပဲစိတ်စိတ်မှတ်စိတ်စိတ်လေးမှတ်လို့ရပါတယ်အကျွမ်းတဲ့အချိန်လေးမှာတော့တန်ဃာတော်များကိုလေးစားတဲ့အနေအားဖြင့်ယူတည်တဲ့အနေအားဖြင့်မိမိတို့ပုံမှန်မှတ်ကလေးနဲ့ကျွမ်းတယ် နောက်ကံကဝလိဆိုတဲ့မန္တကျောင်းအဲ့ဒီကျောင်းမှာနေတဲ့နေတော်မူတဲ့သတင်းသုံးတော်မူတဲ့မဟာနာဂဆိုတဲ့မထေရကြီးအဲ့ဒီမထေရကြီးရဲ့ထူးခြားချက်ကသူမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဒုက္ခရဒိယာရှင်းတာစိတ်ကိုကြည်လို့တယ်အပင်နာဆင်းရဲခံပြီးတော့ကိုကိုကိုပင်နာပင်နာနေတယ်တရားရည်ရဲ့အတွက်အသက်နဲ့ခန္ဓာကိုယ်ကိုမငဲ့မညာဘူး လက်တော်ဘုရား ရှင်းတော်မူပြီးအတုတော်မူခဲ့။အဲဒီဒုက္ခသရိယာအရှင်းကိုပူဇော်တဲ့အနေအားဖြင့်အဲဒီမဟာနာဂမထေရကြီးဟာခုနှစ်နှစ်ကြာကြာဣရိယာပု၄ပါးမှာရက်တဲ့ဣရိယာပုတ်ကတွန်းတဲ့ဣရိယာပုတ်ကအဲ့ဒီနှမျိုးနဲ့ပဲဖြစ်တယ်။မထိုင်ဘူးမလျှောင်ဘူးလေ။ မထိုင်မှုမလျောင်းမှုဆိုတော့ဒီမှာသောရကတက်စရာရှိတယ်နော်မေးစရာရှိတယ်အရှင်ဗျာသောသာတော့ရောဂျင်းဘုံကြီးတွေလိုမတ်တစားသလားမေးစရာရှိတယ်အဲဒီသုံးဘုံပေးတဲ့အချိန်ထိုင်တယ်ဘုန်းကြီးတို့ဒီမှာသတ်စိန်ကဝင်တဲ့ကထိုင်နေဒါကမလွဲမသွေးကျမ်းပါလိမ့်ထိုင်ရတခြားပြင်မှန်းလုံးလို့ဆိုပြီးတော့ထိုင်တာမျိုးမရှိဘူးသို့တော့ကဘုန်းကြီးပြောခဲ့တယ် ဈဉ္ညာဆောက်လို့ပင်မရင်ဘယ်လိုရှိမှထိုင်ပြီးရှိမှပြောရထိုင်ရှိမှလို့ပင်မရင်ဈဉ္ညာရှာရှိမှလို့ပြောရအခုဒီမှာထိုင်တာမပါထိုင်တဲ့ဣရိယာပုကိုလုံးဝဆောင်းလိုက်လျှောင်းတဲ့ဣရိယာပုကိုလုံးဝဆောင်းလိုက်ရက်တဲ့ဣရိယာပုနဲ့ပွားတဲ့ဣရိယာပုဒီဣရိယာပုနှစ်မျိုးလေးနဲ့ခုနှစ်နှစ်တိုင်တိုင်းဖြစ်ကြအောင်လုပ်တယ်မြတ်စွာဘုရားကဒုက္ခရသီယာကျင့်တာဘယ်နှစ်နဲ့ အေးသူကမြတ်စွာဘုရားရဲ့ဒုက္ခရစိယာအဖြစ်ကိုပူဇော်တဲ့နေရာပြခုနှစ်နှစ်မလျောင်းဘူးမထိုင်ဘူးအဲ့ဒီကြောင်းသားမျိုးသွားဆွမ်းစားတဲ့အခါဒီတဘူတမသွားတဲ့အခါဒါပဲလျောင်းရင်းဆိုတာလုံးဝမရှိတော့ဒီအဲ့ဒီလိုဣရိယာပုနှစ်ပါးကိုဖြစ်ပြီးတော့ရက်တဲ့ဣရိယာပုရဲ့ပညာဣရိယာပုရဲ့ဒီနှစ်ပါးနဲ့အားထုတ်တယ်သောကံကျွမ်းတဲ့အခါမှာလေဒီကတ္တသစ္စာဂတိကအကျင့်ဝတ်16နှစ်တိုင်တိုင်အကျင့်ဝတ်အားထုတ်တယ် ဘယ်နှနှစ်ဖြစ်ကြအားထုတ်လဲ16နှစ်အသွားမှလည်းရှုမှတ်မှုမလုပ်အပြန်မှလည်းရှုမှတ်မှုမလုပ်16နှစ်တိုင်ဒီမထေကြီးရဲ့ထူးခြားချက်ကဘာထူးခြားလဲဆိုတော့စွမ်းကံဝင်တိုင်းဝင်တိုင်းပါဇက်ထဲမှာရေငုံပြီးစွမ်းခံဝင်တယ်။ဘာလုပ်ပြီးဝင်လဲ။ရေငုံသွားတယ်ဆိုတော့စကားပြောလို့ရသေးလား။မရတော့ဘူး အဲဒီတော့ဒီမှာဆွမ်းခံသွားရင်လူတွေကတရားဓမ္မတွေကစကားပြောချင်ကြတယ်။ပုံမေးခြင်းလေးမေးချင်ကြတယ်။အဲဒီလိုမေးတာတွေကိုဖြေနေရရင်မထေရီတရားရှုမှတ်မှုတွေလွတ်သွားတယ်။အဲဒီလိုတရားရှုမှတ်မှုတွေမလွတ်ရအောင်ဟိုဒီမှာပါဇက်ထဲမှာရင်ငုံပြီးတော့ဆွမ်းခံဝင်တယ်။မလွဲမရှောင်သာတဲ့စကားကိုဖြေရမယ်ဆိုရင်တော့အဲဒီရေကိုထွေးပြီးတော့ဖြေတယ်ဖြေပြီးတော့ကြွားတယ် အဲတော့သူအပြင်တော့အပူစကားတွေမပြောဖြစ်အောင်ရေငုံပြီးဆောက်ခံကြွားတယ်။ကဲဘုန်းကြီးတို့ယောဂီများစကားမပြောချင်ရင်မလုပ်ထားရမယ်။ရေငုံတာဒါပဲ။ရေငုံတာပြီဆိုရင်ကတော့စကားကိုမပြောချင်တော့ဘုန်းကြီးတို့မြန်မာနိုင်ငံမှာစကိုင်းတောင်မှာရေငုံချောင်းဆိုတာရှိတယ်။အဲဒီချောင်းမှာသတင်းသုံးတော်မူသွားတဲ့ဆရာတော်ဘုရားကြီးတွေဟာ တရားဓမ္မများကြောင်းဝင်းနဲ့ဝင်လာတာမြင်လိုက်တာနဲ့တပြိုင်တည်းပဲရေဝင်ကုန်ထားလိုက်တယ်။ကြောင်းဝင်းနဲ့ဝင်လာတာနဲ့တပြိုင်တည်းရေကုန်ထားတယ်ပြောတော့အတကားကိုပြောတော့အဲဒီလိုအပူတကားရင်ပြောမိနေပါဆိုလို့တရားမရေကုန်တာခုခင်းနေတော့ကြွာရောင်တော့ကြွာဘောင်းကသွားတဲ့ကိုယ်တော်လည်းမနေရကိုတော့တင်ဗျာဘယ်နှလုံးလဲကနန်းကပါတယ်၆လုံးပြီ ကိုယ့်ဟာကိုယ်ကိုဆုံးခန့်သွားမရဘူး။အဲဒီကဏ္ဍလေးမှာအရေးမွေလေးမှာမပြောတတ်ရင်ဆုံးခန့်ကလည်းမလောင်းဘူး။အရေးမွေကြီးပြောတတ်တဲ့ကိုတော်ဆိုရင်တခါလဲအမလီဒုကိုတော်လို့ပြောတာ။ကြီးညိုစရာကောင်းလိုက်ပါလေကိုတော်ကိုတော်ဖြစ်နေတယ်။အဲဒီလိုမျိုးမှတခါလဲဘာမှတခါလဲအရေးမွေလေးမပြတ်တဲ့ကိုတော်ဆိုရင်ပြီးဆုံးလေးတုံးလောင်းပြီးတပည့်လေးပြန်ကတ်တော့ပြီးပြီလား။ အဲဟိုလိုပြောတတ်ဆိုတတ်တဲ့ကိုယ်တော်ဆိုရင်အမလေးပြန်မှာကိုသွားမှာကိုကြွမှာကိုစိုးရင်နေပြီးတော့တခါလဲဟိုခဏလေးအင်းလေးကမနူးသေးလို့ပါပြခဏလေးမေးပြီးမေးနေတာတွေပုံဆောင်မေးနေတာอืมအဲ့လိုပုဂ္ဂိုလ်တွေနဲ့ဘုန်းကြီးဟိုကြားဘူးတဲ့မုံရွာကဓာတ်ကုလူဆရာတော်ကြီးနဲ့တွေ့နေခြင်းနဲ့မုံရွာကဓာတ်ကုလူဆရာတော်ကြီးဟဲ့တကားတယ် ဆုံးကသွားရင်ကိုရင်နဲ့ဥစဉ်တွေဆုံးကသွားလို့စကားပြောရင်လမ်းကိုနှစ်ပါးတွဲတွဲပြီးဆုံးကသွားတာမြင်ဆရာတော်ကြီးကတပိတ်ဖုံးနဲ့ခုတ်တယ်တကောင်လာခဲ့တပိတ်ဖုံးနဲ့ကောင်းကွာကွာနဲ့ခုတ်တော့တယ်ဥစဉ်နဲ့ကိုရင်နဲ့ဆရာတော်ကြီးကိုကြောက်ဆရာတော်ကြီးကိုယ်၌ကလည်းပဲဆုံးကဝပိန်ဘာဝကိုလုံးဝမပြောဘူးလူရင်စောင့်သိတာအဲဒီမှာသင်္ကန်းဆိုရင်လည်းဆရာတော်ကြီးကတကယ်ကိုပန္နကုသင်္ကန်းကိုတောက်ယူပြီးဝတ်တာဖြစ်တယ်လို့သင်္ကန်းကလည်းအပေါ်သင်္ကန်းအောက်သင်္ကန်းမညီဘူး တခါတည်းရန်အပေါ်ကအသင်္ကာအနီအောက်ကတခါဝါတခါတည်းရန်မှာအောက်ကအညိုကြီးအပေါ်အသင်္ကာဝါဖြစ်တယ်။အဲဒါသင်္ကာအယောင်ကမညီတော့ဒီဆရာတော်ကြီးကိုမြုပ်တာပုဂ္ဂိုလ်မှလွဲပြီးအခြားကဧည့်သည်အာဂန္တုတွေကမြင်တောထွက်ကိုယ်တော်ကြီးလို့ထင်ရတယ်။တကယ်တော့တကယ်နိုင်ငံတော်အစိုးရပို့ွယ်ထားတဲ့ရထကုလူဆရာတော်ကြီးတကယ်စာပေမတန်ကျွမ်းကျင်တဲ့ဆရာတော်ဒီဆရာတော်ကြီးစာသင်တာများစွာရှိတယ်900လောက်ရှိတယ်စာသင်တိုင်းကြီး အဲ့ဒီလိုအုပ်ချုပ်နေတဲ့ဆရာတော်အဲ့ဒီဆရာတော်ကြီးဆိုတော့ဩဇာအာဏာလည်းကြီးတယ်ဆရာတော်ကြီးဆုံးကံထွက်ပြီးတော့ဘာလာပိုင်းကိုဖုန်ပေးအဲ့ဒီမှာဆုံးကံသွားရင်ကစကားမပြောအောင်သူကိုယ်၌လည်းဘယ်တကားတကမှအမိလို့မှစကားမပြောအဲ့တော့ကိုတော်ဒီဘုံလောင်းတွေ့ကြီးဆိုရင်တခါတရံမှာကိုရင်လေးတွေကရှေ့ကဆရာတော်ကြီးကနောက်ကတခါတရံမှာဆရာတော်ကြီးရဲ့ရှေ့ကကိုရင်လေးတွေကနောက်ကဒါပေမဲ့ကိုရင်လေးတွေဆရာတော်ကြီးရှိလို့ပြောရဘူးဘာမှပြောရဘူးဒါလေးနောက်ကကုတ်လိုက်တယ်ဆရာတော်ကြီးကတပိတ်နဲ့လက်ခုတ် အဲလိုဆိုတော့ဒါနဲ့တရက်မှာတော့ဆွန်းလောင်းတဲ့ပုဂ္ဂိုလ်ကမအားဘူးအယောင်းဝယ်ရဈေးဆိုင်ဆိုတော့ဝယ်တဲ့သူတွေလာနေတဲ့အတွက်ကြောင့်မို့နေကရောက်နေတဲ့ဧည့်သည်ဖြစ်တဲ့ကုန်တယ်ဖြစ်တဲ့ပုဂ္ဂိုလ်ကကဲကဲကဲရောင်းရောင်းဆက်ရောင်းသူပဲသွားပြီးဆွန်းလောင်းလိုက်ပါမယ်ဆိုပြီးတော့ကုညီပြီးတော့ကိုယ်နေကဧည့်သည်ကသွားပြီးဆွန်းလောင်းအဲ့ဒီဧည့်သည်တွေကမှကြီးရစကားလည်းတောင်ပြောမြောက်ဆိုတာပြောတယ်ကိုရင်ဆိုရင်ကိုရင်ဒါကြောင့်ဘာသာတဲ့ဘာသာတဲ့ ကိုယ့်အကူဆွန်းလောင်းပါမလောင်းဘူးတခါတည်းတကားလျှောက်ပြောအဲ့ဒီလိုမင်းမင်းနဲ့ဆိုဆရာတော်ကြီးလက်ရောက်သွားဆရာတော်ကြီးလက်ရောက်တော့ဟောက်ကသင်္ကန်းကြီးအဝါပေါ်အမျိုးကြီးနဲ့ဆိုတော့ကိုတော်ကြီးတော်တော်ကြည့်ရှင်လာကိုတော်ကြီးပြောင်းသွားကိုတော်ကြီးပြောင်းသွားဆက်ဆံရှိနေဝါဆရာတော်ရဲ့ဘာမှမတော့တခါတည်းနှခွန်းလောက်ပြီးတော့ဒီကမဆွန်းလောက်ပါနဲ့လား နှခွန်းလောက်ပြီးတော့ဓမ္မဆွန်းလောက်မှမျက်တောင်းဟိုကမဟုတ်ဘူးသိကြရင်ကိုလိုကြီးပဲကြောင်းပါသုံးခေါ်ဆက်ပြောတော့ဆရာတော်ကြီးရဲ့တခါလဲတပိတ်ပုံးဖွင့်ပြီးခုတ်ပါလေတပိတ်ပုံးနဲ့တခါလဲကောင်းပြီးခုတ်တယ်အမလေးလာရအောင်လာရအောင်ဆိုပေါ်တယ်ပေါ်တော့မှဘေးကအိမ်တွေကအကုန်လုံးထွက်ကြည့်တော့ဆရာတော်ကြီးဖြစ်နေတော့အကုန်လုံးမင်းဆရာတော်ကြီးဆရာတော်ကြီးဆိုပြီးထိုင်ကြော့ကုန်တာအဲဒီမှာအေးသေးတဲ့ပုံကရှင်းပြလို့လောက်တာရှင်းပြလို့လောက်တာသူ့ပဲလေ ဒါတခုခုလုံးလို့ကျန်တာခုအဲ့တော့ရှင်ဘယ်လိုလုပ်လိုက်တာမေးတာပေါ့ကျွန်မဘယ်တော့မှမလုပ်ပါဘူးဆရာတော်ကြီးကိုဘယ်ရတော့မေးကျွန်မတို့ဆရာတော်ကြီးကဆုံးတာကြွတာစကားမပြောဘူးအဲ့ဒါရှင်စကားပြောလို့ရှင်ကူကမှားခုအဲ့ဒါနဲ့သူ့ကိုတခါလဲမလုပ်ရဘူးဒါကြောင့်မို့အခုလည်းပဲဒီမှာဘုကနာမီဒီကနာမီတလုံးမီနှလုံးမီတဲ့ဟာတွေခါတယ်အဲ့ဒီဆရာတော်ကြီးနဲ့တွေ့ပြီးဖို့ကောင်းတယ်အဲ့ဒီဆရာတော်ကြီးနဲ့တွေ့လိုက်တော့ပြီးပြီ အဲ့တော့သံဃာတော်ဘက်ကသံဃာနဲ့ညီအောင်ကိုယ့်ဟာကိုယ်တခါတဲ့အိန္ဒိယရာကြီးသွားကြတော့လည်းမဟုတ်ပြန်ဘူးလူတွေက။ဒါကြောင့်မို့သူတို့ကလည်းအကုန်လိုက်ချက်နေတာ။ဒါကြောင့်ဒီမှာဒီမတိကြီးဟာမဟာနာဂမတိကြီးဟာသွမ်းကန်ကြွရင်အပူစကားတွေမပြောလို့တဲ့အတွက်ပဇတ်ထဲမှာဘန်ကုန်သွားတယ်။ဒီငုံသွားတယ်။ဒီနေ့ဘုန်းကြီးတို့သံဃာတော်များရောယောဂီများရောကိုယ်ဆောင်ကိုပြန်လို့ဆောင်းမှ ခါတဲ့ကျက်တူကြီးလိုစကားတတိတိပြောတဲ့ပုဂ္ဂိုလ်သာကလေးလိုဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်နဲ့ဆောင်နေကိုတခါလေကိုခန်းနဲ့လာဝင်လိုက်တော့ကြစကားပြောတိုင်းတွန်ထွက်သွားတယ်တော်နေကြဝင်လာတယ်အဲ့လိုပုဂ္ဂိုလ်မျိုးနဲ့မရောခြင်းရင်ပါဇာတဲ့ပါလို့တာရေငုံတာဒီကပြန်လေးကရေငုံပြီးသွားတော့ကိုရောက်ရင်ရေငုံနေလိုက်သူလာပြောလဲပါဇာတဲ့ရေငုံထားလိုက်ဘာမှပြောပြတော့ရေစီတော့မပြောပြတော့ တကယ်လို့တစ်ခင်မပြောဘဲနဲ့ခဏခဏလာမေးရင်လေထွေးတာမျက်နှာသာထွေးထုတ်လိုက်တော့ဒီစိတ်နဲ့ဒါပဲပြီးတော့လေအဲ့လိုလုံးမပဲရတော့မယ်နောက်သာမှလာမပြောတော့ဒါကြောင့်အဲ့ဒီမှာအပိုစကားတွေတရားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာပြောတယ်မလားမပြောတယ်ဘူးလားပြောတယ်တရားစကားပြောနေပြီဆိုရင်ကပြောတဲ့အချိန်မှာရောတရားအမှတ်တွေမလွတ်ဘူးလားကဲပြောပြီးလို့တရားဝင်မှာရောက်ပြီဓမ္မယုံနဲ့ရောက်ပြီတရားခြံရှုမှတ်နေပြီ ကဲပြောထားတဲ့စကားကြီးပြန်ပြီးတော့မကျန်စားမိဘူးလားကဲပြန်တွေးမိနေရေဆိုတရားမှတ်လို့ရသေးလားကဲပြောတဲ့လုံးကလည်းအမှတ်ပြတယ်ပြောပြီးတော့လည်းအမှတ်ပြတယ်ဘာသမာဓိမှမရကိုယ့်အတွက်အများကြီးဆုံးရှုံးပါတယ်ဒါကြောင့်စကားပြောခြင်းဟာအကျိုးရှိသလားမရှိဘူးလားအကျိုးမရှိတဲ့အတွက်ကြောင့်သူတော်ကောင်းတွေကစကားမပြောဘူးကိုယ်စကားမပြောဘူးဒါကြောင့်ဒီကနေ့မပြောမဖြစ်တဲ့စကားတော့ပဲပြောမယ်ပြောမပြောဘဲနဲ့ရှောင်လို့ရမယ်ဆိုရင်လုံးဝရှောင်နိုင်ဖို့အတွက်မပြောခြင်းရင် ခြေရင်းငုံထားတာအဲ့လိုကြည့်ဒီမထေရကြီးဟာ16နှစ်တိုင်နဲ့ကတ္တပစ္စာဂတိကကျင့်အောင်အသွားရောအပြန်ရောဘယ်နေရာမှတတိမလို့တဲ့အတွက်ကြောင့်အဲ့ဒီမှာကိလေသာအလုံးကုန်ခံရတာဖြစ်တယ်။နောက်မှတ်သားစရာကဏ္ဍမသိကံကြောင့်မှနေတဲ့ယဟန်တော်90ဒါသူကြောင့်လေးတွေနဲ့သူစုပြီးနေကြ။အဲ့လိုယဟန်တော်90ဟာလည်းဒီတိုင်းပဲဒီမဟာနာကမသိကြီးလို့ပဲတို့ပါ သွားလာကြွတဲ့အခါမှာအားလုံးကန္နာတို့ရဲ့ရင်ငုံပြီးကြွကြတယ်။အဲဒီသုံးကရွာကပြန်ထွက်လာပြီဆိုမှရွာပေါက်ရောက်တဲ့အခါခြေတွေကိုထွေးထုတ်လိုက်တယ်။ကြွတဲ့ကလူတွေကဒီခြေကိုယ်ကလေးကိုကြည့်ပြီးတော့ဒီနေ့မလို့ကြွတဲ့မှာသွားခံတာကဘယ်နှပါးကြွတယ်ဆိုတာထွေးထုတ်ထားတဲ့ခြေကိုယ်ကလေးကိုကြည့်ရင်အားဖြင့်သိတာလေ။ဘယ်နှပါးကြွတယ်ဆိုတာရေးတွက်လို့ရအောင်။ အဲတော့အကျွမ်းပြင်ရောက်မှရေကိုထွေးထုတ်လိုက်တယ်။ရွာဝင်မှရေနဲ့ဇာတ်ထဲမှာရေငုံပြီးတော့ဝင်သွား။နောက်ပြီးတော့ဒီမချေများအကြောင်းမဲ့တက်တဲ့အချင်းချင်းစကားမပြောကြဘူး။အကြောင်းမဲ့တက်တဲ့မိမိတို့မှာစကားမပြောဘာကြောင့်လဲဆိုတော့သံတရာဝတ္တဒုက္ခတော့သံတရာဝဆင်းရဲကလွတ်မြောက်တဲ့အချင်းရှင်းချက်ပေါ်ညာအထုတဲ့နေရာမှာစကားပြောနေခြင်းအပြင်မိမိအထုတဲ့တရားရဲ့အနောက်ရှင်းမဖြစ်ဘူးလား။ ဒီအနှောက်အယှက်ဖြစ်မှာဆိုတဲ့အတွက်ကြောင့်မို့ငါတို့တရားမရမချင်းတရားတို့မတွေ့မချင်းငါတို့ချင်းချင်းအကြောင်းတူးမရှိတာတကားမပြောကြဆုံးလေအကြောင်းတူးရှိရင်ရောမဖြစ်ရမှာလေဒီပြောရမယ်ဒါကြောင့်မို့ဒီမှာအရဟတအပ္ပတဝါသင်ညဉာဏ်နာပရိသမငါတို့အရဟတမေအရဟတကိုမရောက်သေးမချင်းတရားတို့မရမချင်းသင်ညဉာဏ်အခြေချင်းနာပရိသမအကြောင်းတူးမရှိသေးငါတို့တကားမပြောချင်ဘူး ကြောင်းကျိုးရှိမှပဲပြောကြလို့ဆိုပြီးတရားကိုကြိုးစားအဲ့ဒီကြိုးစားတဲ့အခါမှာလည်းကမ္မဋ္ဌာန်းရုပ်တည်နေဝသိတည်လာကမ္မဋ္ဌာန်းအမှတ်တရားနဲ့ရှင်တဲ့စိတ်နဲ့သာလျင်တဲ့ပါဒံဥဒ္ဒရတော်တဲ့မိမိရဲ့ခြေတော်ကိုကြွတဲ့အခါနှမ်းတဲ့အခါချတဲ့အခါမှာကြွတိုင်းနှမ်းတိုင်းချတိုင်းအဲဒီမှာကမ္မထမ်းမလုပ်ဘူးလေရှုမှတ်မှုတတိမလုပ်ခင်နေကြွတယ်ခြေလန်းတိုင်းခြေလန်းတိုင်းကိုဘုန်းကြီးတို့ယောဂီများလို့ စောစားသွားလည်းမမလုပ်ဘူးစောစားပြန်လည်းမမလုပ်ဘူးအဆောင်ကဓမ္မယုံလာလည်းမလုပ်ဘူးဓမ္မယုံကပြန်လည်းမလုပ်ဘူးအဲဒီလိုကိုမိမိရဲ့ဒီမှာကမ္မချမ်းမလွတ်စေဘဲနဲ့ရှုမှတ်မှုတည်းမလွတ်စေဘဲနဲ့သွားတယ်အဲဒီလိုနဲ့ဒီယဟန်တို့တွေဟာလည်းတဝါငင်းတရားအားထုတ်တာအဲဒီမှာအသွားမှလည်းရှုမှတ်မှုမလွတ်ဘူးအပြန်မှလည်းရှုမှတ်မှုမလွတ်ဘူးမိမိကြောင်းမှကြတော့လည်းပဲအဲဒီလိုကိုတခါလဲကိုယ့်ရဲ့တရားကိုယ်တာကိုစောင့်ကြည့်ပြီးကြိုးစားအားထုတ်ကြတဲ့အတွက် အဲ့ဒီပုဂ္ဂိုလ်တွေဟာခိတိတာအလောကိုခံပြီးယဟနာဖြစ်ကြတယ်။အဲ့လိုတရားသူတွေနိုင်ငံရတယ်ဆိုတာမိမိစိတ်ကလေးဟာကိုရှုမှတ်တဲ့တရားအာယုံထဲမှာစိတ်သားလို့လားမစိတ်သားလို့လား။ဒီကိုရှုမှတ်တဲ့တရားအာယုံထဲမှာမိမိစိတ်လေးစိတ်သားအဲ့လိုတရားအာယုံထဲမှာစိတ်သားနေလို့ဘောဓရဒီစိတ်အာယုံလေးကကိုရှုမှတ်တဲ့အာယုံလေးမှာစိတ်သားနေတော့ကိုရှုမှတ်မှုတတိတမာရီဆိုရုံမလားတိုးတက်လာမလား။ အဲလိုတိုးတက်လာပြီဆိုတဲ့အခါကျတော့ဝိပဿနာဉာဏ်တွေကရောထက်မလားတိုးမလားညာဝိပဿနာဉာဏ်တွေထင်မြင်ပြီးတော့နောက်ဆုံးကိလေသာအသောကုန်ခံပြီးတော့ယဟန္တာမထေရကြီးဖြစ်ကြတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများတွေတရားအသိဉာဏ်ဓူတွေကိုဉာဏ်ဉာဏ်ရခြင်းနဲ့ဉာဏ်ဉာဏ်တွေ့ခြင်းနဲ့ရုပ်သဘောနာမ်သဘောအနိစ္စဒုက္ခအနတ္တဒီအဖြစ်ပြသဘောတွေကိုကိုယ်တိုင်ဉာဏ်နဲ့တက်ကြည့်တွေ့ခြင်းနဲ့ဆိုရင် ဩသရသမ္ပစဉ်ဖြစ်အောင်ထိုင်နေရှုမယ်ရနေရှုမယ်သွားနေရှုမယ်လျှောက်နေရှုမယ်ကွေးတာဆန့်တာကစားပြီးတော့တင်ငန်းကြိုင်တာယုံနာရမ်းတာအကုန်လုံးနောက်ဆုံးဥစ္စာရပတ္တဝါကာမိကျင့်ကြီးကျင့်ငယ်ဆုမှုပြုတဲ့နေရာမှာတောင်သတိတံပစဉ်လွတ်ရမလားမလွတ်ရဘူးလားအေးအဲ့ဒီလိုမလွတ်ဘဲနဲ့သတိလေးမြဲနေမိမိစိတ်ကဂောသရ တရားအာယုံထဲမှာစိတ်သားနေပြီဆိုရင်တရားအသိဉာဏ်တို့တွေနှိမ့်နှိမ့်ရမှာလားဉာဏ်ဉာဏ်ရမှာလားဉာဏ်ဉာဏ်ရနိုင်တယ်ထို့ကြောင့်ဘုန်းကြီးယောဂီများကောသရသံပစဉ်ဖြစ်အောင်ဒီသံပစဉ်ပိုင်းအသေးစိတ်အထွေထွေအကလေးတွေကိုရအောင်ရှင်းညှင်းပြီးတော့ရှုမှတ်မှုတွေတိုးမြင့်ကြိုးစားဖို့မလိုအပ်ဘူးလားရှင်းနှုတ်ရတဲ့ပုဂ္ဂိုလ်ထား စိတ်ကလေးရင့်လို့၃ပတ်၄ပတ်ကြော်ပြီဆိုရင်အဲ့ဒီယောဂီဟာအသေးစိတ်တွေကိုမိမိသင်္ကန်းဒိုင်နာယနာယုံနာဝတ္တလူပုဂ္ဂိုလ်တွေဆိုရင်အင်းကြီးဝတ္တလုံကြီးဝတ္တကျေတိတ္တတပည့်ယနာတပည့်တင်နာကောင်းပြီတာကောင်းထုံးတာမျက်မှန်မှာတတ်မယ်ဆိုရင်မျက်မှန်ကြီးဖြုတ်တာမျက်မှန်ကြီးတတ်တာအဲ့ဒီအသေးစိတ်မူရာလေးတွေကစပြီးသတိလွတ်ရမလားမလွတ်ရဘူးလားအခုဒီမှာဈဉ္ဉံသွားတဲ့အခါမှာဒီမှာ ကမ္မထာနာယုတ်တိနေဝစိတ်တိနာကမ္မထာနှင့်ရှင်သောစိတ်ဖြင့်သာလျှင်ပါတဥက္ကရတော်ကြွရဲ့ခန္ဓာနဲ့ခါချတဲ့ခါမှာကမ္မထာနဲ့ရှင်တဲ့စိတ်နဲ့သွားလောကီပုဂ္ဂိုလ်များဟာလည်းပဲကြွရင်ကြွရင်လို့ရှုတဲ့စိတ်နားရင်နားနဲ့ရှုတဲ့စိတ်ချရင်ချတဲ့ရှုဘယ်နေရာမှာကိုယ်တတိမလို့သိပဲနဲ့အမြဲတမ်းအဲ့ဒီလိုတတိချင်းမြဲပြီးကိုယ်စိတ်ကလေးကလည်းကိုယ်ရှုမှတ်တဲ့အာယုံထဲမှာပဲစစ်သားနေပြီဆိုရင်ဒီဈဉ္ညာရှောင်ပြီးရှုမှတ်နေရင်လည်းကိုယ်ပဲ တရားတွေရနိုင်သလားမရနိုင်ဘူးလားတရားသဘောကြီးတွေ့နိုင်သလားမတွေ့နိုင်ဘူးလားကဲဒီတော့ဘုန်းကြီးတို့ယောဂီများဒီတန်တစဉ်ဉာဏ်လေးရှင်ပြီးတော့ရှုဖို့မလိုဘူးလားဗျာကဲဆိုကြည့်လိုက်အောင်ဗျာဒါလေးဆိုပြီးရင်ဘုန်းကြီးတို့ဒီနေ့တန်တစဉ်ပိုင်းလေးသိရအောင်နော်တွားမေကြံရင်သံပတိဉာဏ်ရှင်ကြရမည် သွမ်းမေကြံရင်သံပစဉ်ဉာဏ်ရှင်ကြရမည် ရှင်းသွားမယ်ဆိုတော့အမှတ်တမဲ့လားအမှတ်ကလေးနဲ့လားအေးသွားမယ်ကြံနေဆိုရဲကွာဟောငါသံပစင်တန်မှန်စွာပပြားဖြင့်စဉ်းစားသိရှင်းလန်းတဲ့ရှင်းလန်းတိုင်းကိုမှတ်တတိလေးရှိနေရမှာပါလားတတိတံပစင်လေးရှင်းသွားရမှာပါလားဆိုတာဒါလေးကိုဘုန်းကြီးတို့တတိရလိုက်ပါအဲ့လိုရင်ရက်တဲ့နေရာမှာလည်းဒီတိုင်းရမ်းမယ်ကြံရင် တံပစဉ်ဉာဏ်ရှင်ကြရမည်မိမိဉာဏ်လေးဆုံးလို့ရလိုက်တဲ့အခါ မိမိရက်တဲ့ခံမှလည်းပဲမျက်စိကိုဟိုကြည့်ကြည့်ကြည့်တောင်းကြည့်မြောက်ကြည့်လည်းမကြည့်ရပါဘူး။တတိတံတဲ့ဉာဏ်လေးရှင်ပြီးတော့မှရှုမှတ်ရမှာပါလားဆိုတာကိုယ့်အကိုပြန်ပြီးတော့တတိလေးရလိုက်ပါရော။ဒီတတိတံတဲ့လေးရှိရင်မိမိအထုံးနေတဲ့တရားတွေဉာဏ်ဉာဏ်မရဘူးလား။ဉာဏ်ဉာဏ်ကြီးရဉာဏ်ဉာဏ်ကြီးတိုးတက်လာလိမ့်မယ်။ဒါကြောင့်မို့ရက်တဲ့နေရာမှာလည်းပဲတတိတံတဲ့မလို့ပါသေးနဲ့။ နောက်ထိုင်တဲ့နေရာမှာဆိုလိုက်ထိုင်မေကြံရင်သံပစေဉာဏ်ရှင်ကြရမည် ထိုင်နေဆိုရင်အောက်ထိုင်နေမှရှုမှတ်ရမယ်လို့ထင်တာ။ရရကနေထိုင်လိုက်တဲ့အချိန်လေးမှာရောရှုမှတ်ဖို့မလိုဘူးလား။ထိုင်ရကနေရက်တဲ့အခါဆတဲ့အခါမှာရောရှုမှတ်ဖို့မလိုဘူးလား။အဲ့ဒီမှာလေတတိသံစဉ်လေးဉာဏ်ရှင်ပြီးတော့ပါဖို့လိုအပ်တယ်။အဲ့ဒီတတိသံစဉ်လေးသာရှင်သွားမယ်ဆိုပါရင်မိမိဉာဏ်လေးထင်တယ်မလားတုံ့သွားမလားဗျာ။ ဉာဏ်နဲ့ချင်းနဲ့ပြီးတော့တခါအသိဉာဏ်လူတွေဉာဏ်ဉာဏ်ကြီးရမှာဒါကြောင့်ဘုန်းကြီးတို့ယောဂီများထိုင်တဲ့နေရာမှာလည်းပဲထိုင်နေထိုင်နေထိုင်နေရရကနေအဆင့်ဆင့်မိမိခန္ဓာကိုယ်လေးရဲ့အဆင့်ဆင့်အဆင့်ကျသွားလိုက်တစ်ဆင့်ကျသွားလိုက်တစ်ဆင့်ကျသွားလိုက်တစ်ဆင့်ကျသွားလိုက်တစ်ဆင့်ကျသွားလိုက်တစ်ဆင့်ကျသွားလိုက်ဆင့်ပြလိုက်အဲဒီမှာထိုင်မှုရဲ့အဆင့်ဆင့်ဖြစ်ဖြစ်နေပုံလေးကိုယောဂီကိုယ်တိုင်ဉာဏ်နဲ့တွေ့နေလိမ့်မယ် အဲ့လိုယောဂီပုဂ္ဂိုလ်ကဒီကြံသိအောင်တတိလေးကံပြီးတော့ဉာဏ်လေးရှင်းပြီးတော့ရှုမှတ်သွားရတယ်ဆိုတိုင်းလျောင်းငယ်ပြန်ရင်တန်တစဉ်ဉာဏ်ရှင်းရရမည် ယောဂီပုဂ္ဂိုလ်ကသိရပုံရောက်လို့သိတဲ့အခါမှာရှုရမယ်ထင်နေတာမအိတ်ချိန်မှာလင်းလျောင်းတဲ့အချိန်လေးမှာရောမရှုရဘူးလားအဲဒီမှာလင်းလျောင်းတဲ့အချိန်လေးတွေမှာလည်းရှုရတယ်အဲဒီမှာလည်းယောဂီပုဂ္ဂိုလ်ကသိချသတိထားပြီးရှုရတယ်ခန္ဓာကိုယ်ကြီးရဲ့ရွေ့ရှားနေတာလေးရှုတယ်လို့မရွေ့ရှားခင်မှာစိတ်ကနေပြီးတော့လဲခြင်းနဲ့စိတ်ဖြစ်ခြင်းနဲ့စိတ်ဖြစ်တဲ့ဒီစိတ်ကလေးတွေကိုလည်းစိတ်ကူးလေးတွေရောမရှုရဘူးလား ထိုင်မယ်ဆိုရင်လည်းပထမထိုင်ခြင်းစိတ်ကလေးစဖြစ်တာလေးရှုနေအောင်ရှုရထားမယ်ဆိုရင်လည်းပထမထခြင်းတဲ့စိတ်ကလေးဖြစ်ပေါ်လာတာလေးရှုရတယ်။အဲဒီလိုပဲသွားမယ်ဆိုရင်လည်းမသွားမင်သွားခြင်းတဲ့စိတ်ကလေးပထမစပြီးဖြစ်ပေါ်လာတာလေးရှုရအခုလျောင်းတဲ့အခါမှာလည်းပဲမလိတ်ခင်အိတ်ချင်တဲ့စိတ်မလျောင်းခင်လျောင်းခြင်းတဲ့စိတ်ဒီစိတ်ကလေးစဖြစ်ပေါ်လာတာလေးတွေကစပြီးတော့သတိကပြီးရှုတဲ့အခါမှာဟောလျောင်းတဲ့အခါမှာလဲလဲလဲရှုကြည့်ပါလား တဆင်းပြတ်သွားလိုက်တဆင်းပြတ်လိုက်တဆင်းပြတ်သွားလိုက်တဆင်းပြတ်လိုက်တဆင်းပြတ်လိုက်တဆင်းပြတ်လိုက်တဆင်းပြတ်လိုက်အဲ့ဒီမှာလဲနေတာလေးရဲ့အဖြစ်ဖြစ်အဖြစ်ဖြစ်တွေကိုကိုယ်တိုင်ဉာဏ်နဲ့မတွေ့နိုင်ဘူးလားနော်ဒီလိုအဖြစ်ဖြစ်ဉာဏ်တွေဟာခန္ဓာလေးလျောက်နေရင်းနဲ့ကိုတွေ့လာတာအဲ့ဒီလိုယောဂီပုဂ္ဂိုလ်ကသာမစဉ်ဉာဏ်လေးရှင်ပြီးတော့ရှုမှတ်သွားဖို့ပါပဲစားတဲ့နေရာမှာလည်းပဲဒီလိုပဲဉာဏ်လေးရှင်ဖို့မလိုအပ်ဘူးလားစားမေကြံရင် တံပတိဉာဏ်ရှင်ရရမည်သောင်းမေကြံရင်တံပတိဉာဏ်ရှင်ကြရမည်ဒီစားတဲ့တောက်တဲ့နေရာမှာလည်းပဲဒီလိုသံသင်လေးပါဖို့မလိုဘူးလားဒီသံသင်ပိုင်းဆိုတာအကုန်လုံးလှုပ်လှမြလှုပ်ရှားတဲ့မြထိုင်ထိုင်ထားထားရရသွားသွားကိုယ်ကိုယ်စားစားပေါက်တော့ အမြဲတမ်းသိနေရမယ်လေဉာဏ်လေးနဲ့သိပြီးသိပြီးသွားသိတယ်ဆိုတာဘုန်းကြီးတို့ယောဂီများဉာဏ်လေးလေဝိပဿနာအလုံးလုံးတယ်ဆိုတာကဘုန်းကြီးတို့ယောဂီများကံလန်းလည်းမဟုတ်ဘူးစံလန်းလည်းမဟုတ်ဘူးဝိပဿနာကဉာဏ်လန်းပါလန်းလေဉာဏ်လန်းသိမှုကဉာဏ်ပဲသိတာကပါလေဒါကြောင့်မို့ဘယ်မှမသိရဲနဲ့ဘာမှပြုမိတာမရှိဘူးရှင်။အာလို့ပြုလို့တဲ့အမူအရာတိုင်းကိုမလုပ်ရပါနဲ့။ သိနေရတယ်သံပညာသိနေရတယ်အဲလိုသိနေရတယ်အဲလိုသိသိသိသိပြီးတော့သွားမယ်ဆိုရင်ဝိပဿနာဉာဏ်နဲ့အစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်အဲဒီပုဂ္ဂိုလ်တရားမိမိရမှာလားဉာဏ်ဉာဏ်ရမှာလားဗျာဒီဉာဏ်ဉာဏ်ရမှာဒါကြောင့်တိတ္တမတင်လေးတွေအမြဲတမ်းဉာဏ်ရှင်ပြီးတော့ရှုမှတ်ဖို့မလိုဘူးလားဗျာဘုနာသာပရံဘိကဝေဘိက္ခုအဘိကံတိပဋိကံတိသမ္ပဒါနာကာရီဟောတိ အာလောကိတေဝိလောကိတေသံသနာကာရီဟောတိ သမေသိတေပတာတိတေသံသနာကာရီဟောတိသံဃာတိပတ္တစီဝရကာရဏေသံသနာကာရီဟောတိအတိတေပိတေခာယိတေတာယိတေသံသနာကာရီဟောတိဘုဒ္ဓနာပတ္တဝကာမိသံသနာကာရီဟောတိကတိစီတေနိသိနေသုတ်တိသာဝိတိပါတိတေတုံးဤဘဝေသံသနာကာရီဟောတိဘေကဝေယံတော်များဥစေသားတို့ ခုနကပရရှုမပွားများအထုကိုနောက်တစ်မျိုးကဘိက္ခုယဟန်သည်ဘာတရားအထုနေတဲ့ယောဂီပုဂ္ဂိုလ်သည်အတိတေသာတိရှိသောဒီတိတောက်တိရှိသောခာယိတိခဲတိရှိသောတာယိတိလျက်တိရှိသောသမ္ဇာနာကာရိတိညာဖြင့်ပြုပြီးဝါမတ္တိဖြင့်ပြုပြီးဟောတိဖြစ်၏ဥဒ္ဒရပတ္တဝါကာမိရှင်ကြီးရှင်ငယ်သူမှုကိုပြုသံသော ဓမ္မဒါနကာရီသိညာဖြင့်ပြုပြီးမှသိလျက်ပြုပြီးဟောသည်ဖြစ်၏ဂတိသွားလာသောထီတိရတ်လတ်သောနိသိနေထိုင်လတ်သောသုတ်တိထိတ်လတ်သောဝါလျောင်းလတ်သောသာဂရိတိနိုးလတ်သောပါတိတိစကားပြောလတ်သောတုန်ဤပါဝေစိတ်စိတ်နေလတ်သောသံသနာဂာရိသိညာဖြင့်ပြုပြီးဝါသိလျက်ပြုပြီးဟောသည်ဖြစ်၏ဣတိဟိတောဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည် ဘောဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း